မိုကရေစီရရှိလေဟိုးရေဟိုးဇွန်လတရက်နေ့မှာတော့နာဖာကစက်ကောင်စီလက်ထက်မှာမြန်မာနိုင်ငံရှိကျောင်းများပြန်လည်ဖွင့်လှစ်ရေးစီမံချက်မအောင်မြင်ခဲ့ပဲကျောင်းသားအနှဲငယ်သားကျောင်းလာတက်ခဲ့ကြပါတယ်။ခြေကံမူလာတဲ့အလယ်တန်းအထက်တန်းအကုန်လုံးကဒါအသက်ပြည့်တဲ့ကလေးတွေကြီးပဲလေတက်နေရတာ။အဲ့အတွက်ဒီ သူတို့တွေအခုပတ်ဝန်းကျင်ကနိုင်ငံရေးကလည်းမကောင်းဘုံတွေဟိုပေါက်ဒီပေါက်နေဆိုရင်ပြောလို့မရဘူးလေကိုဟိုလာပြစ်ထက်သွားရင်အကုန်လုံးအနေရရှိတာ哦အဲကိုသားသမီးပဲကိုခံရမှာလေအဲကြောင့်ကြောင်းထားဖြစ်တာစစ်ကောင်စီစိုးရလောက်အောင်မှာအလုံးလုံးနေကြတဲ့ဆရာဆရာမတွေအနေနဲ့ကျောင်းရှိတွေမှာလက်နက်ကင်စစ်သားတွေကြောင့်ဖိအားပေးတယ်လို့ခံစားနေရပြီးစိုးရိမ်ပူပန်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆရာမတူကပြောပါတယ်ဒါကိုင်းတော့ကတော့ပထမကျောင်းသားဦးရေက1300 30ရှိတယ်အခုကျောင်းသားဦးရေကတော့244ယောက်ပဲရှိပါတယ်လာအပ်တဲ့ကျောင်းသားပါလာတက်တဲ့ကျောင်းသားတော့အဲ့လောက်မရှိပါဘူးကြားများတက်မဲ့ဆိုလာတက်တဲ့ကျောင်းသား100လောက်ပဲရှိပါတယ်သူတို့ရှိနေတဲ့စင်တွေစိတ်ထဲမှာကိုကစိတ်တလန့်နဲ့ဒီနားမှာနေတာကိုကျမတို့ကသဘောကိုမကြိုက်တိုက်ကိုမကြိုက်တာကလေးတွေကသူတို့ကစားတဲ့ကိုစိတ်ညာအဲ့လက်နဲ့ပဲ ဒီငါတို့စာမသိလို့ရှိရင်ငါတို့သူတို့ပြစ်တတ်မလားပါညာအဲ့လိုပဲသူတို့စိတ်ထဲမှာပုံမှန်စစ်သားကြီးရဲ့လက်နက်ကြီးချင်းငါတို့စာမသိပြစ်တတ်မယ်အဲ့လိုပုံစံမျိုးပဲသူတို့ကထင်နေကြတာရန်ကုန်မြို့ပါဝင်နေမြို့ကြီးချုပ်မှာကျောင်းများပြန်လည်ဖွင့်လှစ်ခဲ့ပြီးနောက်အရက်ဝက်ဆရာဆရာမအချုပ်နဲ့တူစစ်ကောင်စီတပ်များလုံခြုံရေးရယူထားကြပြီးကျောင်းတက်ရမယ့်ကျောင်းသားတွေတဲကဆရာကန်နှုန်းခန့်သာကျောင်းလာတက်ခဲ့ကြတာပါ။